သာသနာတော်နှစ်2550ခုနှစ်မြန်မာနှစ်1369ခုနှစ်ဝါကောင်လပြည်ကျော်13ရက်တနင်္လာနေ့3နာရီနဲ့5မိနစ်ချိန်မှာဘုန်းကြီးတို့တရားဝဲစသည် တရားမစခင်လေးသတင်းတစ်ခုပြောရအောင်မယ်နားထောင်ကြမလားအော်သတင်းစိုးဖြစ်နေဘယ်နဲ့လို့သတင်းစိုးလည်းတားထားမှာပါဟုတ်လား အဲဒီနိဗ္ဗာန်ဆိုဥကြည်ဝင်ကမနေ့ကအဲမနေ့ကလျှောက်တယ်ညမအတန်ကချမ်းမြေဆောင်ဘုတ်တွေရွတ်ပြီးတော့အတိဘယ်ပြောပြီးအတန်လွှင့်တယ်တဲ့ဘယ်ဆောင်ဘုတ်လဲဆိုတော့ သီလပျက်စီးခြင်းဤဆိုကြများသီလစင်ကြယ်ခြင်းဤကောင်းကျိုးများပြီးတော့အခုနောက်ဆုံးရွတ်တာလေအဲ့ဒီသီလတဲ့နောက်ဆုံးရွတ်တာခေါင်းစဉ်မေ့နေဟမ်အဲအဲအဲသူတော်ကောင်းတို့ဤဂုံယနာ အဲ့ဒီသုံးပုဒ်ကိုသဏိဌာနာနဲ့ရွတ်ဆိုပြီးတော့မြမအတန်ကလွင့်နေတဲ့တော်တော်ကောင်းတယ်တဲ့ဒီကဥကြည်ဝင်းကပြောတာတော့အရင်ကလည်းပဲအဲ့ဒီသီလပစ္စည်းကြီးကောင်းညိုဆိုကြစာရေးဆရာကြီးဥဒ္ဒခက တဘာသီလဆိုပြီးတော့ဗီဒီယိုဇလံလုပ်ပြီးတော့ TV ကလွှင့်တယ်လေအဲ့ဒါကြည်လိုက်မိကြလားကြည်လိုက်မိနော်တဘာသီလဆိုတော့လေအဲ့ဒီဆောင်ပုတ်ပဲအဲ့ဒီမှာလဲမင်းသမီးကအစမှာရောအဆုံးမှာရော ဒီဆောင်ပုဒ်ကိုတချင်းလိုလှုပ်ဆိုးပြီးတော့သွားတယ်ဒါပေမဲ့ဆောင်ပုဒ်ကလေးလုံးဆက်လင်္ကာဆိုတော့တချင်းလိုလှုပ်ဆိုးလို့သိပြီးတော့နားထောင်လို့မကောင်းပါဘူးလေးလုံးဆက်လင်္ကာတော့သူ့လင်္ကာသွားအတိုင်းဆိုမှပဲကောင်းအဲဘုန်းကြီးစီလည်းတရားအဲအဲဗီဒီယိုခွေတွေလာပြီး နှုတ်သုံးကတ်ကြလို့ဘုန်းကြီးတို့လည်းကြီးလိုက်တယ်အခုမြန်မာအတန်ကရောက်ထားတာရှိတယ်ချမ်းမြေတာတနေ့တာလုံငန်းအဲ့ဒါ TV ရိုက်ချင်ပါတယ်တဲ့ပြီးတော့သိကျင်တာလေးလည်းမေးပြီးမေးဖြေလေးလုပ်ချင်ပါတယ်တဲ့ရပါတယ်လို့သို့တော် သိကျင်တဲ့အချက်ကလေးတွေအရင်ရေးပြီးတော့ပေးထားမှဖြစ်မယ်အဲ့လိုပေးထားမှအချိန်မကုန်မဲနဲ့လူရင်ဒုစိပြောလို့ဖြေလို့ရှိဖြစ်မယ်ချက်ချင်းမေးချက်ချင်းဖြေဆိုတော့လူရင်ဒုစိဖြစ်ချင်မှဖြစ်မှာအဲ့ဒါကြောင့်သိကျင်တဲ့အချက်ကလေးတွေရေးပေးထားပါလို့ပြောတာ မနေ့ကပဲပြောလိုက်တယ်ဒီတော့ဘာလို့ညမအတန်ကဒီဆောင်မုတ်တွေယူပြီးတော့သတင်းလွှင့်နေအဲလွှင့်နေဆိုတာဘာကြောင့်ပြောရတာလဲဆိုတော့အခုပြိဿရွတ်နေတဲ့ဆောင်ဘုတ်တွေဟာအမတန်တန်ဖိုးရှိတယ်အဲတော့တန်ဖိုးရှိမှန်းသိလို့သူတို့လည်းအသုံးပြုကြတာအဲတော့ ပရိသတ်ကတော့နေစဉ်ရွတ်နေရတာဆိုတော့ယိုးနေတော့တံပိုးကိုသတိထားမိမှာမဟုတ်အဲဒါကြောင့်ထိုးရွတ်နေတဲ့အဆောင်ဘုတ်တွေဟာမြန်မာတနိုင်ငံလုံးကိုအတန်လွှင့်ရုံကတောင်မှပဲလွှင့်ပေးရတဲ့ဆောင်ဘုတ်တွေပဲဒီလောက်တံပိုးရှိတယ်ဆိုတာနားလည်ဘူးအဲအဲဒီတင်ပြောတော့ပါ ဦးရင်းကတော့မြဝရီကတော့လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်နှစ်နှစ်လောက်ကလေးကမော်ဘီချမ်းမြေကိုတော့သူတို့ TV ရိုက်ပြီးတော့လွှင့်တာနှစ်ခါသုံးခါရှိပါပြီ။ဟာလေသူက M MRT4 ဆိုတာအဲအဲ့ဒီအဲ့ဒီအဲ့တော့ပိုးပြီးကြိုးစားကြပေါ့ ပိုးပြီးမိမိတို့သဏ္ဍာန်မှာတတိတမာရိပညာတွေပို့ပို့ရှိလာပြီးဗောဓိပက္ခိယတရားတွေပို့ပို့ပွားရအောင်ဗောဓိပက္ခိယပွားစေကြဗုဒ္ဓသာသနာရှိမြင့်ကြအောင်ဒီကပြန်ပွားလူနာများတို့ကောင်းစားချမ်းသာဖြစ်လိမ့်ပါဟုမြတ်စွာဘုရားဟောညွန်ပြသည်မုတ်ချချမ်းသာရေးပေတည်း ရကြတာရတဲ့လူက2ယောက်3ယောက်ပဲနဲ့တူတယ်နော်မကြားဘူးဘူးထင်တယ်နော်ဟမ်မကြားဘူးဘူးကြားဘူးလားတိုင်ပေးဘူးလားအဲအဲ့ဒါလည်းမရသေးဘူးเนาะ မြတ်စွာဘုရားလက်ထက်ကအရှင်သာရိပုတ္တရာကိုအရှင်မဟာကုဋ္ဌိကကမေးတယ်သီလဝါသီလသမ္ပန္နောအာဟုသောသာရိပုတ္တကတမေဓမ္မာယောနိသောမနတိကတ္တပါ အရှင်သာရိပုတ္တရာရှင်မြတ်တဲ့သီလပြည့်စုံတဲ့စင်ကြယ်တဲ့ပုဂ္ဂိုလ်ဟာဘယ်တရားတွေကိုနှလုံးသွင်းရှုမှတ်ပွားများအားထုတ်ရပါမလဲတဲ့အရှင်သာရိပုတ္တရာကဖြေတယ်ပင်စုပါဒာနဲ့ခန္ဓာအာဟုသောကုဋ္ဌိကယောနိသောမနတိကတ္တပါ သီလပြည့်စုံစင်ကြယ်တဲ့ပုဂ္ဂိုလ်ဟာဥပါဒာနဲ့ခန္ဓာ၅ပါးကိုရှုမှတ်ပွားများအားထုတ်ရမယ်ဥပါဒာနဲ့ခန္ဓာ၅ပါးဆိုတာခန္ဓာကိုယ်နဲ့စိတ်ပေါ့အဲ့ဒီမှာယောနိသောမနတိကတ္တဗာယောနိသောအကြောင်းမှန်လမ်းမှအားဖြင့် ဝါတင်းတင်းစွာအစဉ်ပြေအောင်မနတိကာရပါနှလုံးသွင်းရမည်ယောနိသောမနတိကာရဆိုတာအတိပ္ပယ်အမျိုးမျိုးထွက်တယ်တာမအရသုံးအနေနဲ့ကတော့အတိပ္ပယ်တစ်မျိုးအဲ့ဒါကတော့ ယောနိသောတင့်တော်လျောက်ပတ်စွာအစဉ်ပြေအောင်မနာတိကသဗ္ဗနှလုံးသွင်းအာ၏အရာတိုင်းကိုအစဉ်ပြေအောင်နှလုံးသွင်းတာယောနိသောမနာတိကသဗ္ဗကုသိုလ်ဖြစ်အောင်နှလုံးသွင်းတာယောနိသောမနာတိကသ အကုသိုလ်ဖြစ်အောင်နှလုံးသွေးရင်တော့အာယောနိသောမနတိကာရကုသိုလ်ဖြစ်အောင်နှလုံးသွင်းတယ်ဆိုတာအစဉ်ပြေအောင်နှလုံးသွင်းရင်ကုသိုလ်ဖြစ်တာပဲအရာရာကိုမကောင်းတဲ့ဘက်ကကြည့်ပြီးအစဉ်ပြေအောင်အစဉ်မပြေအောင်နှလုံးသွင်းရင်တော့အကုသိုလ်ဖြစ်တာပေါ့အရာရာကို ကောင်းတဲ့ဘက်ကကြည့်ပြီးတော့အစဉ်ပြေအောင်နှလုံးသွင်းရင်ကုသိုလ်ဖြစ်တယ်ဒါကြောင့် ယောနိသောမနတိကာရဟာကုသိုလ်ဖြစ်ခြင်းဤအကြောင်းအာယောနိသောမနတိကာရဟာအကုသိုလ်ဖြစ်ခြင်းရဲ့အကြောင်းအသင်တင်တင်အောင်နှလုံးသွင်းခြင်းအစဉ်ပြေအောင်နှလုံးသွင်းခြင်းဟာကုသိုလ်ဖြစ်ခြင်းရဲ့အကြောင်းမသင်မတင်ဖြစ်အောင်နှလုံးသွင်းခြင်းအစဉ်မပြေအောင်နှလုံးသွင်းခြင်းဟာ အာယောနိသမနတိကာရအကုသိုလ်ဖြစ်ခြင်းရဲ့အကြောင်းဘယ်အရာမျိုးမဆိုနှစ်ဖက်ဆင်ញံနှလုံးသွင်းလို့ရတဲ့အကောင်းဘက်ကရောအဆိုးဘက်ကရောယောနိသမနတိကာရကအကောင်းဘက်ကကြည်ပြီးဆင်ញံနှလုံးသွင်းတာအာယောနိသမနတိကာရကတော့အဆိုးဘက်ကကြည်ပြီးတော့ဆင်ញံနှလုံးသွင်းတာ အခုဒီမှာလာပြီးတော့တရားအထုတ်နေကြထိုင်ရှုမှလိုက်စဉ္ညာလိုက်စဉ္ညာလျှောက်ရှုမှလိုက်အသေးစိတ်အမူအရာတွေစိတ်စိတ်ရှုမှလိုက်ရှုမှနေကြတာအိမ်ကအလုပ်တွေမလုပ်ရအောင်အဲ့ဒါမကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်တော့ဒီမှာလာပြီးအလကားဒုက္ခခံ အိမ်ကအလုတ်ပြက်အကင်ပြက်ဒီမှာလာပြီးဒီလိုလုပ်နေလို့ဘာရမှာဘာမရအိမ်ကိုလို့ကိုလုံးမရမှာပေါ့သာဝနေအဲဒါလို့နှလုံးသွင်းရင်ယောနိတောလားအာယောနိတောလားအာယောနိတောမနတိကာရာအဲတော့ကုသိုလ်ဖြစ်မလားအကုသိုလ်ဖြစ်မလားအကုသိုလ်ဖြစ်မယ် ဒီလိုမဟုတ်ဘဲနဲ့ဩယောဂီတွေတော်လိုက်တာအလုတ်ပြည့်အကင်ပြည့်တတ်နိုင်သမျှလောဘဖြတ်ပြီးတော့ဆင်းရဲငြိမ်းရေချမ်းသာရေနိဗ္ဗာန်ချမ်းသာရေမဲ့ဖို့ရာရေအတွက်လာပြီးတော့မြတ်စွာဘုရားတရားတော်တွေမြတ်စွာဘုရားဟောတော်မူတဲ့အတိုင်းကျင့်ကြံနေကြတာ တော်လိုက်တာသူတို့ရဲ့အိန္ဒြေကလည်းပဲတီကြီးငြိမ်သက်လို့အေးစေးလိုက်တာတော်လိုက်တာတို့များအဲ့ဒါလို့မလုပ်နိုင်သေးဘူးဘယ်တော့မြန်မာဒီလိုလုပ်နိုင်မှာမလဲအဲ့ဒါလို့နှလုံးသွင်းရင်တော့ယောနိတောလားအာယောနိတောလားယောနိတောအဲ့လိုဆိုရင်ကုသိုလ်ဖြစ်မလားအကုသိုလ်ဖြစ်မ အဲ့လိုပဲအရာတိုင်းဟာနှစ်ဖက်ကြည့်လို့ရလို့နှစ်ဖက်ကြည့်လို့ရတာမှမြတ်စွာဘုရားကကောင်းတဲ့ဘက်ကပဲကြွေတဲ့ယောနိသောမနတိကာရလက်ကင်ထားရမယ်မကောင်းတဲ့ဘက်ကအဆိုးဘက်ကကြည့်တယ်ဆိုလို့ရှိရင်အာယောနိသောမနတိကာရအစင်မတရားနှလုံးသွင်းတာအဲ့လိုဆိုရင် အကုသိုလ်ဖြစ်တော့ကိုယ်လည်းမချမ်းသာဘူးသူများလည်းမချမ်းသာကုသိုလ်ဖြစ်တော့ကိုယ်လည်းချမ်းသာသူများချမ်းသူများလည်းချမ်းသာအဲ့ဒါကယောဂီသမဏရဲ့အနိုင်ဆုံးအဓိပ္ပာယ်အမြင့်ဆုံးအဓိပ္ပာယ်ကတော့ယောနိတောအကြောင်းမှန်လမ်းမှန်အားဖြင့်မနတိကာရနှလုံးသွင်းခြင်း ဥပါယမနတိကာရောပဋ္ဌမနတိကာရောအကြောင်းမှန်လမ်းမှနှလုံးသွင်းခြင်းဆိုတာအရှိသိအောင်နှလုံးသွင်းတာကိုအကြောင်းမှန်လမ်းမှအဖြစ်နှလုံးသွင်းတာပူနေရင်ပူနေတယ်ဆိုတော့ပူတဲ့သဘောပဲလို့အရှိတန်းသိအောင်နှလုံးသွင်းတာအေးရင်အေးတဲ့သဘောပဲလို့အရှိတန်းသိအောင်နှလုံးသွင်းတာ ရွေ့နေရင်ရွေ့တဲ့သဘောပဲလို့အရှိတိုင်းသိအောင်နှလုံးသွင်းတာအဲ့ဒါဟာအကြောင်းမှန်လားမှအဖြစ်နှလုံးသွင်းခြင်းအဲ့ဒီအတိုင်းပဲဥပါဒာနဲ့ခန္ဓာခေါ်တဲ့ခန္ဓာကိုယ်နဲ့စိတ်ပြန်ပြီးတော့ကြည်လည်းပဲခန္ဓာကိုယ်ကရွေ့နေရွေ့တယ်လို့ပဲသိအောင်နှလုံးသွင်း ခန္ဓာကိုယ်ကပူနေရင် ပူတယ်လို့ပဲသိအောင်နှလုံးသွင်းစိတ်ကပျော်နေရင်ပျော်တယ်လို့ပဲသိအောင်နှလုံးသွင်းအရှိအတိုင်းပြင်းပြင်းတယ်လို့ပဲသိအောင်နှလုံးသွင်းစိတ်ဆိုးရင်စိတ်ဆိုးတယ်လို့ပဲသိအောင်နှလုံးသွင်းပူရာပေါ်လာပြီပူရဲလို့နှလုံးသွင်းပျောက်သွားပြီအော်ပျောက်သွားပြီနောက်တစ်ချိန်ပူရာလေးပေါ်လာပြန်ပြီပူရဲ အရှိအတိုင်းနှလုံးသွင်းနောက်တစ်ချိန်ပူရာပျောက်သွားပြန်ပြီပျောက်သွားပြန်ပြီအဲ့ဒီတော့အရှိအတိုင်းသိအောင်နှလုံးသွင်းတဲ့အခါကျတော့ရုပ်ကိုနှလုံးသွင်းမိသည်ဖြစ်စေနာမ်ကိုနှလုံးသွင်းမိသည်ဖြစ်စေနှလုံးသွင်းတယ်ဆိုတာတတိဥစည်းတဲ့စိတ်နဲ့ရှောက်စောင့်ကြည့်တယ်ပေါ့နှလုံးသွင်းမိသည်ဖြစ်စေ အရှိအတိုင်းသာသိပြီဆိုလို့ရှိရင်တော့ ဖြစ်ပေါ်လာတာတွေ့မယ်ပြီးတော့ပျောက်သွားတာတွေ့မယ်နောက်တစ်ကြိမ်နောက်တစ်ခုဖြစ်ပေါ်လာတာတွေ့မယ်ပျောက်သွားတာတွေ့မယ်ဒါအရှိတိုင်းတွေ့တာမဟုတ်လားအဲ့ဒါလို့တွေ့ပြီဆိုလို့ရှိရင်တော့ဖြစ်ပြီးပြက်တာအမှန်တိုင်းမတွေ့ဘူးလားအဲ့တော့ပြက်ပြက်သွားတော့ဩမမြဲပါလားလို့အနိစ္စရှိတိုင်းမှန်တိုင်းသွားမသိဘူးလားအဲမမြဲတဲ့တရားဟာဆင်းရဲတယ်လို့ဆိုတော့ ဆင်းရဲပါလားမကောင်းတဲ့ဟာတွေပဲလို့အဲ့လိုရှိတိုင်းမှန်တိုင်းမသိဘူးလားအဲ့တော့ဒီတရားတွေဟာချက်ချင်းချက်ချင်းဖြစ်ဖြစ်ပြီးပြက်ပြက်သွားတာတည်ရန်ခိုင်မြဲနေတဲ့အသက်လည်းမဟုတ်ဘူးဝိညာဉ်လည်းမဟုတ်ဘူးတည်ရန်ခိုင်မြဲနေတဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူးတတ္တဝါလည်းမဟုတ်ဘူးလို့ဒီလိုသဘောအရှိတိုင်းသဘောမဟုတ်လားပေါ့လားတော့အသက်မဟုတ်ဘူး ဝိညာဉ်မဟုတ်ဘူးပုဂ္ဂိုလ်တ attva မဟုတ်ဘူးဆိုတော့အဲ့ဒါအနတ္တသိတာမဟုတ်လားအနတ္တအသက်ဝိညာဉ်ပုဂ္ဂိုလ်တ attva ငါမဟုတ်ပါတကားဟုတ်ကဲ့လားအတ္တမဟုတ်ဘူးလို့ဆိုလိုတယ်အနတ္တဆိုတာအဲ့ဒီအတ္တဆိုတာကမပြတ်မစီပဲတည်မြဲနေတဲ့အသက်ကိုလည်းအတ္တလို့ယူဆကြတယ် အဲ့ဒါကိုပဲဝိညာဉ်လို့လည်းခေါ်ကြတယ်အဲ့ဒါကိုပဲပါဠိမှာအတ္တဟိန္ဒူကတော့အာတမခေါ်တယ်အတ္တပါပဲအဲ့ဒီတည်မြဲနေတဲ့အတ္တအသက်ဝိညာဉ်ဆိုတာရှိတယ်လို့ထင်မှတ်တယ်အဲ့ဒါကိုအစွဲပြုပြီးတော့ပုဂ္ဂိုလ်သတ္တဝါရှိတယ်လို့လည်းထင်မှတ်အသက်ရှင်နေတဲ့ပုဂ္ဂိုလ်အသက်ရှင်နေတဲ့သတ္တဝါ အသက်ရှိတယ်ငါတို့ဒီမှတ်နိုင်ကြလဲဒီတော့တကယ်ရှုကြည့်လို့ရုပ်ပဲရှုရှုနာမည်ရှုရှုချက်ချင်းဖြစ်ဖြစ်ပြီးချက်ချင်းပြက်ပြက်သွားတာတွေ့တော့တည်တံခိုင်မြဲနေတဲ့အရာတွေ့သလားမတွေ့တော့တည်တံခိုင်မြဲနေတဲ့အသက်ဝိညာဉ်ဆိုတာရှိသလားမရှိဘူးလို့အမှန်တိုင်းသိသွားတယ် တခြားတည်တံ့ခိုင်မြဲနေတဲ့ပုဂ္ဂိုလ်တ attva ဆိုတာမရှိဘူးလို့အမှန်တိုင်းသိတော်တဲ့အနတ္တဘာပဲရှိသလဲမပြတ်ဖြစ်ဖြစ်ပြီးပြည့်ပြည့်နေတဲ့ရုပ်အစဉ်နဲ့နာမ်အစဉ်ပဲရှိတယ်လို့သိတော်အဲ့လိုအရှိတိုင်းအမှန်တိုင်းသိတာကိုယောနိသော မနတိကာရခေါ်တယ်အဲ့ဒါလိုသိအောင်ရှုတာလဲယောနိသော မနတိကာရ ဒါကြောင့်မလို့ယောနိသမနာတိကာရရဲ့အမြင့်ဆုံးအဓိပ္ပာယ်ကယုံနာတို့ရဲ့မမြဲဆင်းရဲပုဂ္ဂိုလ်တ attva အတ္တမှုဆိုတဲ့သဘောသုံးမျိုးကိုရှုသိတဲ့ဉာဏ်ကိုယောနိသမနာတိကာရအဲ့ဒါအမြင့်ဆုံးအဓိပ္ပာယ်ပဲဒါကြောင့်အရှင်ကုဋ္ဌိကကဘယ်တရားတွေကိုယောနိသောမနတိကာရအနေနဲ့ရပါမလဲဖေရလို့မေးတော့အရှင်သာရိပုတ္တရာက ဥပါဒာနဲ့ခန္ဓာ၅ပါးကိုမမြဲစင်ရဲ့ပုဂ္ဂိုလ်တ attva ငါမို့ဟုရှုသိအောင်အသိအောင်ဆင်ញင်နှလုံးသွင်းရမယ်လို့ရှုသိနေရမယ်လို့မိန့်တာအဲဒါကြောင့်ယောနိသမနတိကာရဆိုတာယောဂီစကလုံးအနေနဲ့ဆိုရင်ရှုသိနေတာကိုယောနိသမနတိကာရခေါ်တယ်အဲရှုသိကိုအရှိရှုသိနေတာ ကိုရှုသိနေတာကတဖုံမွေအောင်ရှိတာရှိတဲ့အတိုင်းရှုသိနေရဥပမာစိတ်ဆိုးနေရင်စိတ်ဆိုးတယ်စိတ်ဆိုးတယ်လို့ပဲအရှိတန်ရှုသိရ။အော်ငါနဲ့တော့ဒေါသကထွက်လာပြန်လိုက်ပြီကောတရားမှတ်ပါတယ်ဆိုမှဒီဒေါသထွက်လာတယ်မထွက်နဲ့ဒီဒေါသအဲ့ဒေါသထွက်ငါဒုက္ခရောက်မှာပဲအဲ့ဒါလို့ဆင်ញံနှလုံးသွင်းရင် အရှိအတိုင်းနှလုံးသွင်းတာဟုတ်လားမဟုတ်ဘူးအဲ့ဒါကြောင့်အဲ့ဒီလိုနှလုံးမသွင်းနဲ့တဲ့ဒေါသထွက်ရင်ဒေါသဒေါသလိုပဲဆိုနှလုံးသွင်းစိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်လို့ပဲနှလုံးသွင်းပြောရင်ပြောတယ်ပြောတယ်ပြင်းရင်ပြင်းတယ်လို့ပဲနှလုံးသွင်းအဲ့ဒါဟာယောနိသောမနတိကာရရဲ့အမြင့်ဆုံးဒိဋ္ဌိပဲဟုတ်ကဲ့လား အဲ့တော့လူရင်းကဘာလဲလို့ဆိုတော့အရှင်မဟာကုဋ္ဌိကအရှင်ကုဋ္ဌိကကအရှင်သာရိပုတ္တရာကိုသီလပြည့်စုံစင်ကြယ်အောင်စောင့်ထိန်ထားတဲ့ယောဂီဟာမဉ္ဇဉ်ဘုဉ္ဇဉ်နိဗ္ဗာန်ရခြင်းရင်ဘယ်တရားကိုနှလုံးသွင်းရှုမှတ်ပွားများရပါမလဲလို့ဒီလိုမေးတာ အဲ့ဒါကိုပဲအရှင်သာရိပုတ္တရာက သီလပြည့်စုံစင်ကြယ်အောင်ဆောင်ထိန်ထားတဲ့ပုဂ္ဂိုလ်သီလဝိတ္တရိဖြစ်တဲ့ပုဂ္ဂိုလ်ဟာဥပါဒာနဲ့ခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလို့သိမြင်အောင်အရှိအတိုင်းရှုသိရမယ်အဲ့လိုတိုက်ရိုက်ဖြေလို့တာဥပါဒာနဲ့ခန္ဓာဆိုတာ ဥပါဒံဆိုတာစွဲလန်းတတ်တဲ့တရားစွဲလန်းတယ်ဆိုတာလိုချင်နှစ်သက်ตาရတတ်မဲ့ယုံလေးမဟုတ်တော့ဘူး။ဘာဖြစ်သွားလဲ။မရမနေနိုင်အောင်ကိုဆက်ဆက်လူဖြစ်သွားပြီမဟုတ်လား။ဟုတ်ကလား။အဲ့ဒါကိုစွဲလန်းခေါ်တာမဟုတ်လား။ မရမနေနိုင်အောင်ဖြစ်နေတာဆွေးလန်းတာပဲဒါကြောင့်မဲတချို့များအပြင်မှာမရနိုင်တဲ့အခါကျတော့အိမ်မက်ထဲမှာရအောင်လုပ်တယ်ဟုတ်လားအိမ်အိမ်မက်ထဲမှာရအောင်လုပ်အဲ့ဒါအိမ်မက်ထဲတောင်ရအောင်လုပ်တယ်ဆိုတော့အဲ့ဒါဆွဲလန်းလို့မဟုတ်ဘူးလားဆွဲလန်းတာပေါ့တဏှာကတာမင်ညလိုချင်တာ နိတ္တတာတမေတ္တာသာမညပဲလောဘလည်းဒီလိုပဲသာမညလူကျင်တာနိတ္တတာတမေတ္တာအဲအဲ့ဒီတဏှာတဖြည်းဖြည်းကြီးထွားလာတော့ဥပါဒံဖြစ်သွားတယ်ကြီးထွားလာတဲ့အခါကျဥပါဒံစွဲလန်းသွားတယ်မရမနေနိုင်တော့ဘူးစွဲလန်းသွားတယ်အဲ့ဒါကိုစွဲလန်းတယ်လို့ခေါ်တယ်အဲ့ဒါဥပါဒံတဲ့ ဒီတော့ဥပါဒံတို့ရဲ့အာယုဖြစ်တဲ့ခန္ဓာ၅ပါးကိုဥပါဒံနဲ့ခန္ဓာလို့ခေါ်တယ်။ဒီနေ့ဥပါဒံတရားတွေနဲ့စွဲလန်းစရာဖြစ်တဲ့ယုတ်တရားနံတရားကိုဥပါဒံနဲ့ခန္ဓာလို့ခေါ်တယ်။အဲယုတ်တရားနံတရားဆိုတော့ နန္တရားထဲမှာလောကတရားတွေပဲဥပါဒံတရားတွေကဆွဲလန်းနိုင်တယ်ဆွဲလန်းတတ်တယ်လောကုတ္တရာမေဖို့နိဗ္ဗာန်ကြတော့မဆွဲလန်းတတ်ဘူးဒါကြောင့်ဥပါဒံနဲ့ခန္ဓာထဲမှာမက်စိတ်ဖို့စိတ်တွေမပါဘူးမက်စိတ်ဖို့စိတ်မှတပါးကြံတဲ့လောကီစိတ်စေတသိက်တွေနဲ့ယုတ်တွေ အဲ့ဒါတွေဟာဆွဲလန်းစေရာဥပါဒဏ်နဲ့ခန္ဓာ၅ပါးပဲဒီတော့ဆွဲလန်းစေရာဥပါဒဏ်နဲ့ခန္ဓာ၅ပါးကိုဆွဲလန်းစေရာယုတ်နဲ့နာခန္ဓာကိုယ်နဲ့စိတ်ကိုဆွဲလန်းတော့ဘယ်လိုဆွဲတယ်လဲလို့ဆိုတော့ตาရတတ်မဲ့ဆွဲလဲဆွဲတယ်အသိအမြင်မှားဆွဲလဲဆွဲတယ်ตาရတတ်မဲ့ဆွဲဆိုတာတော့ထင်ရှားပါတယ် ကိုကိုကိုလည်းตายာနှစ်သက်တတ်မြတ်တာမဖြစ်ဘူးလားဖြစ်တာပဲသူများကိုကောตายာနှစ်သက်တတ်မြတ်တာမဖြစ်ဘူးလားအဲအဲ့ဒီตายာနှစ်သက်တတ်မြတ်တာဟာတာမင်းညတွေမနေပဲနဲ့ကြီးထွန်းလာတဲ့အခါကျတော့ဘာခေါ်တော့ဥပါဒံခေါ်တာပေါ့အဲ့တော့ตายာနှစ်သက်တတ်မြတ်ဆွဲဆွဲတာဥပါဒံအဲ့ဒါလို့ကာမဥပါဒံလို့ခေါ်တယ် ဘာယာနှစ်သက်တတ်မဲ့လျက်ဆွဲလန်းတယ်ကာမဆိုတာကာမဥပါဒကာမှုပါဒဘာယာနှစ်သက်တတ်မဲ့ဆွဲဆွဲတယ်အသိအမြင်မှားဆွဲဆွဲတယ်အသိအမြင်မှားဆွဲကတော့အခုနပြောသလိုပေါ့ယုံနဲ့နံကိုအရှိအတိုင်းတတိဥစည်းတဲ့စိတ်နဲ့မရှုတဲ့အခါကျတော့ငါဆိုတဲ့ ပုဂ္ဂိုလ်ဟာမွေးကြတဲ့ကအခုချိန်ဒီမပြည့်စည်သေးဘူးအမြဲတည်နေတယ်လို့မယူဆဘူးလားယူဆတယ်ငါဆိုတဲ့တတ္တဝါငါဆိုတဲ့ယောက်ျားငါဆိုတဲ့မိန်းမငါဆိုတဲ့ဘုန်းကြီးဟာမွေးကြတဲ့ကအခုချိန်ဒီမသေးခြင်းမပြည့်စည်ပဲတည်မြဲလျက်ရှိနေတယ်အဲဒါလို့ယူဆတယ်ဘာကြောင့်လဲဆိုတော့ ချက်ချင်းဖြစ်ဖြစ်ပြီးပြက်ပြက်သွားတာကိုမတွေ့ရမသိရမမြင်ရမမြင်ရတော့အမြဲတမ်းတည်နေတယ်လို့မှတ်တာအဲ့တော့အဲ့ဒီအမြင်ဟာအမြင်မှားလားအသိမှားလားဟမ်အသိမှားလားအမြင်မှားလားတစ်ခုလုံးပေါ့မဟုတ်လား အသိမှားတာလည်းဟုတ်တယ်အမြင်မှားတာလည်းအဲ့ဒီအသိအမြင်မှားတာကိုဒိဋ္ဌိလို့ခေါ်ဒိဋ္ဌိလို့ခေါ်ယံဖယံခါတော့ဒိဋ္ဌိခေါ်တယ်ယံဖယံခါတော့မိစ္ဆာဆိုတဲ့စကားလုံးတွဲထားတယ်မိစ္ဆာဒိဋ္ဌိအသိမှားအမြင်မှားအဲ့တော့အဲ့ဒီဒီခန္ဓာကိုယ်ကြီးနဲ့ဒီစိတ်ဟာတဘဝမှာတော့မပြတ်မစီပဲ မြဲနေတာပဲဆိုတဲ့အတိမားကိုစွဲလန်းနေတယ်စွဲစဲမဲမဲယူဆနေတယ်ဆိုရင်အဲ့ဒါအတိအမြင်မှားစွဲပေါ့မဟုတ်လားအတိအမြင်မှားစွဲအဲ့ဒါကိုဒိဋ္ဌိဥပါဒံလို့ခေါ်တယ်အတိအမြင်မှားစွဲစွဲတယ်ဒိဋ္ဌိဥပါဒံနောက်တချို့မှာရှိတယ် နားမလဲသေးတော့ပေါ့လေဖရာဝတ်တဲ့ယုံနဲ့ဖရာပန်းပန်းကစီမိကကယုံနဲ့သီလဆောက်တည်ဆောင်ထေယုံနဲ့မဉ္ဇဏ်ဘုံဉဏ်ရပြီးနိဗ္ဗာန်ရောက်နိုင်တယ်တန္တရာဝတ်ကလွတ်မြောက်နိုင်တယ်လို့အဲလိုမသိလို့ယူယူဆတာရှိတယ်အဲ့ဒါမှားသလားမှန်သလားအဲသူလည်းပဲဒိဋ္ဌိပဲပေါ့ဟုတ်ဘူးလားတချို့ပြောလေရှိတယ် တပည့်တော်ကသမထကမ္မထာနဲ့နိဗ္ဗာန်သွားမှာပါဗျာသမထပဲအထုတ်ပါတယ်သမထဆိုတာဆင်းရဲငြိမ်းရာရောက်ဖို့အထုတ်တာလားစိတ်တည်ငြိမ်မှုအကောင်းမှုအထုတ်တာလားအဲ့တော့သမထအထုတ်တာနဲ့ကိလေသာငြိမ်းဆင်းရဲငြိမ်းပြီးနိဗ္ဗာန်ရပါမလားမရဘူး ဒါဖြင့်သူအတိအမြာမှားလားမှန်လားအဲဒီလိုဝတ်အကျင့်ပြုယုံမြသီလဆောက်တည်ယုံမြဘုရားဝတ်တဲ့တဲ့ကျင့်ပင်္ဂစီမိကရေကရေချမ်းကတ်တဲ့ဝတ်ပြုယုံမြနဲ့သန္တရာဝတ်ကလွတ်နိုင်တဲ့ဆင်းရဲခြင်းရနိဗ္ဗာန်ရောက်နိုင်တယ်လို့ယူဆတဲ့အယူဆကို သီလပဒပရာမာသဒိဋ္ဌိခေါ်သီလပရမသီလပဒပရာမာသဒိဋ္ဌိသီလအဲ့ဒီအလေးအကျင့်မျှဖြင့်မဉ္ဇဉ်ဘုံညာနိဗ္ဗာန်ရောက်နိုင်တယ်သန္တရာဥကလွတ်နိုင်တယ်လို့ပရာမာသမာယွင်းစွာယူဆသုံးသပ်မှုအဲ့ဒါကိုသီလပဒပရာမာသခေါ် အဲသူဟာလည်းပဲအသိအမြင်မှားတာဖြစ်တဲ့အတွက်သီလပတ္တပရမတ္တဒိဋ္ဌိရှေးကတော့ဟိုထဲမှာ အိန္ဒိယမှာအခုလည်းရှိပါတော့ဗောလေဒီဒီဒီစကလုံးပေါ်လာတာကအယူမှားနေတဲ့ပုံကိုယ်တွေခွေးလိုကျင်နွားလိုကျင်ရင် သန္တရာဝတ်ကလွတ်နိုင်တယ်လို့ယူဆတယ်ခွေးလုံကျင့်တယ်ဆိုတာအဝတ်မဟုတ်ဘူးလေအဝတ်မဟုတ်တော့အဝတ်ပေါ်တတ်မဲ့တဲ့လောဘငြိမ့်တော်တော့ကိလေသာပြီးတော့စားတဲ့အခါကျတော့မြေကြီးပေါ်ကိုလေးဘက်ထောက်ကုန်းပြီးစားတယ်လေစားစရာဘာပဲဖြစ်ဖြစ်အဲ့လိုစားတယ်ပြီးတော့သူတို့မှဘာစားတယ်မရွေးရဘူး ဘာအစားရလို့မရွေးရတော့လဲလောဘနည်းသွားတာပေါ့တဏှာနည်းသွားတော့တခါသူတို့မှစားစရာစပွဲကလက်ထိုင်လည်းမလို့ပကံခွဲရောက်လည်းမလို့အဲ့ဒါစပွဲကလက်ထိုင်ကပကံခွဲရောက်ပုံမှာတရားတတ်မဲ့တဲ့လောဘလည်းတဏှာလည်းငြိမ့်သွားတယ်ဒါကြောင့်ခွေးလိုခြင်းရင်တဖြည်းဖြည်းကိလေသာငြိမ့်ပြီးတော့သန္တရာဝကလွတ်နိုင်တယ်လို့ ယူဆတယ်အဲ့ဒါခွေးအကျင့်နွားကလည်းနွားအကျင့်လည်းဒီလိုပဲလေဘက်ထောက်သွားရတယ်အဝတ်မိုးရဘူးမျက်စာရတယ်အစာရည်သည်ဖြင့်နွားလိုကျင့်အဲ့ဒါလိုကျင့်တာဟာကိုသီလလဲခေါ်တယ်ဝတ္တလဲခေါ်တယ်အဲ့ဒီလိုခွေးလိုကျင့်နွားလိုကျင့်ခြင်းအပြင်သန္တရာဝတ်က လွတ်မြောက်နိုင်တယ်လို့မှားယွင်းစွာယူဆသုံးသတ်တဲ့အသည့်အမြင်မှားကိုသီလပဒပရမသဒိဋ္ဌိကြားဖို့မှာပေါ့မြတ်စွာဘုရားကိုအလုတ်ကျွေးပြုတဲ့ယဟန်ကြီးတစ်ပါးသူနဲ့ခတ္တမြတ်စွာဘုရားအလုတ်ကျွေးပြုနေတော့မြတ်စွာဘုရားနောက်ကလိုက်ပြီးတော့သွားတိုင်းသွားလိုက်ပြီးအလုတ်ကျွေးပြုနေတာပဲအဲဘုရားတရားတော်မှန်တယ်ဆိုပြီးကြည်ညိုပြီး ဒါပေမဲ့ဒီနေ့တော့မြတ်စွာဘုရားဝေသာလီမြို့ထဲဆုံးခံသွားတော့ကောရခတ္တိယဆိုတဲ့ဒိဋ္ဌိတက္ကရုံကြီးဆရာကြီးကအဝတ်မပါဘဲနဲ့မြို့ထဲမှာလေးဘက်ထောက်သွားပြီးတော့အဲ့ဒီလေးဘက်ပဲဟိုအစာကောက်စာဒီအစာကောက်စာဟပ်ပြီးစားအဲ့ဒါကို နောက်ကလိုက်လာတဲ့သူနခတ္တယဟန်ကြီးကမြင်တော့ဟဲတော်လိုက်တာခေါင်းမတဲ့အကျင့်ကျင့်တာပဲအဘိုးလည်းမဟုတ်ဘူးအစားလည်းပဲတွေ့ရပဲစားတာပဲသူမတကယ်သူတော်စင်မယ်လောဘကင်းနေပြီလောဘကင်းနေအဲဒါလို့သွားပြီးတော့မြင်ပြီးသဘောကျတယ်တဲ့လိုက်နေတာတော့မြတ်စွာဘုရားနောက်ကတော့ အဲ့ဒါတောင်းမိပြီးတောင်းပဲမလဲဆိုတာလိုက်ရှာသလိုဖြစ်နေတယ်အဲ့ဒါနဲ့မြတ်စွာဘုရားကသိတော့သူစိတ်သိတာဟုတ်မြတ်စွာဘုရားနောက်တော့ဆုံးမဟဲ့သူနဲ့ခတ္တနင်တလွဲတွေးနေပြီအမှားတွေမြင်နေပြီအစာရှိသည်ဖြင့်ဆုံးမတော့သူ့မှာက အဲ့ဒီအတိမအစွဲကြီးကစွဲနေပြီဆိုတော့မြတ်စွာဘုရားကိုသူကဘယ်လိုပြစ်မှားလဲဆိုတော့ဩမြတ်စွာဘုရားကလည်းဟိုဆရာကြီးကို မနာလိုလို့သူ ပြောတာပဲအဲ့လိုပြစ်မှားတာလေဟိုဆွဲကြီးကတိတ်ဆွဲထားတာဆိုတော့ဒီကအစစ်အမှန်ကိုမမြင်နိုင်ဘူးဖြစ်နေတာအစစ်အမှန်ပြတဲ့ပုံကိုယ်ကိုလည်းပဲမျိုး အပြစ်မြင်တယ်ဘုန်းကြီးလည်းတခါခံရဦးတယ်မန္တလေးမှာနေတော့မှစာချနေတော့မှဘုန်းကြီးရဲ့တပည့်ရင်းတယောက်တောင်တွင်းကြီးကပါလာတာပါပဲစာသင်မှုခုမှစာသင်နေဘုန်းကြီးအဲတော့သမိဘရေအောင်လို့စာကြစာချနေအဲ့ဒါ तू ကရန်ကုန်ကလာတဲ့ ကာပြားမှတယောက်နဲ့သိပြီးတော့ဟိုသင်္ဘောပေါ်မှာသိပြီးတော့အဲ့ဒါတော့ကြောင်းလိုက်လာကြောင်းခေါ်လာပြီးနောက်ကျတော့သူနဲ့ရင်းနှီးသွားပြီးတော့အဲ့ဒီဒကမနဲ့သွားဟဲလာဟဲနဲ့ဖြစ်နေတယ်နောက်ကျတော့ဟိုမိုးရွာတဲ့အခါမှာဒီဒကမကြောင်းလာတာအိမ်ပြန်လိုက်ဖို့တော့အဲသူကလိုက်ဖို့တယ်တဲ့ ထီးကိုနှစ်ယောက်ဆောင်းပြီးတော့လိုက်ဖို့လေညာကြီးတကောင်တကောင်တော့မဟုတ်ပါဘူးလေညာဦးလိုက်ဖို့အဲ့ဒါဦးစင်းတွေကလည်းမမြင်ရင်ဆုံးမသိရင် ဆုံးဖြစ်နေတော့လာလျှောက်တော့သူ့ကိုဘုံညခုမြတ်စွာဘုရားသူနဲ့ခတ္တဆုံးမသလိုအကျိုးအကြောင်းပြဆုံးမတော့ဟောအဲအဲ့ဒီကသူကလည်းဒီလိုပဲသူနဲ့ခတ္တမြတ်စွာဘုရားမြင်သလိုပဲပြောသလိုပဲဘုံကြီးကိုပြောတယ် ုန်းကြီးရှိတော့မဟုတ်ဘူးကြောက်တော့ကြောက်တယ်အဲဘေးကွယ်ရမှာပြောတယ်ဦးစင်းကသူနဲ့ဟိုတကမနဲ့ခင်မင်းနေတာမနာလိုလို့ပြောတယ်အဲဒါအဲတော့ပြောပေမဲ့ကြောက်တော့အဲ့ဒါသူအဲ့ဒါကိုတော့နောက်ဆုတ်ပါတယ်အဲလာတော့တကမလာတယ်ဒါမဲ့လိုက်ပူရာဘာရာသွားတာလာတာတော့မရှိဘူးအဲတကမကလည်းဘယ်လိုတကမလဲဆိုတော့သူတကာက သင်္ဘောကပတိန်မျက်နှာဖြူကဗျာကြီးတဲ့သူကသင်္ဘောထွက်နေတော့ဒကမအဖြစ်ချင်တယ်လို့ဖြစ်တယ်ဟုတ်အဲ့ဒါလည်းမဟုတ်ဘူးဟိုကန္နာဟိုဂောဝိစိတ်ကန္နနာအကြောင်းတစ်ကြောင်းရှိတယ်အဲ့ဒီအကြောင်းကဥစဉ်နေနဲ့လည်းပဲဖြစ်တယ်အကြောင်းကဥစဉ်နေကဂျုံတော့သွားတဲ့အခါကျတော့အဲ့ဒီမှာအဲ့ဒီဥစဉ်နေနဲ့ဒီဒကမနဲ့တွေ့တယ်အဲ့ဒါလည်းပြန်တော့လျှောက်တယ် ရောက်တော့ဘုန်းကြီးကအဲ့ဒါလည်းပြောတယ်အဲဥစဉ်တက္ကမကဒီလိုလဲဒီလိုဆိုပါလားလို့မဟုတ်ပါဘူးတဲ့သူတို့မနာလို့လို့ပြောတာနာလို့လို့ပြောတာနောက်တော့ဘုန်းကြီးကအလျှော့မပေးဘဲနဲ့တင်းနေရင်ဆုံးမှာသူကဘုန်းကြီးကတဝါပဲနေပါတယ်တင်းနေရင်ဆုံးမှာတော့သူနောက်ဆုံးပါတယ်တခါမှတခါလည်းတဖြည်းဖြည်းအလာကျဲနေသွားတယ်အဲ နောက်ကြတော့မလာတော့ဖြစ်သွားမှာအဲဒါဟိုသူအပြစ်တင်တာအထင်လွဲတာခံရတာကိစ္စမရှိပါဘူးသူကောင်းသွားတော့နာနာကျင်ကျင်အပြစ်မြင်တိုင်းသွန်သင်တယုပန္ဒိတ်မျိုးကိုရွှေအိုးညွန်ကြသူအလားသူဝတ္တဝါစီကဆက်ဆံတတ်များများအကျိုးတွေဟိုရင်းထဲမှာ ပါပါတယ်ဘယ်ထဲမှာဟမ်ပါတယ်အခြေပြိုးဗုဒ္ဓဘာသာထဲမှာမင်္ဂလာထဲမှာလည်းပါတယ်တနေ့မင်္ဂလာထဲမှာလည်းပါတယ်နဲ့တူတယ်ခြေပြိုးဗုဒ္ဓဘာသာပါတယ်နာနာကျင်ញင်အပြစ်မြင်တိုင်းဆိုတာအစမဟုတ်ဘူးအစကနှစ်နှစ်ပိုက်လောက်ကြာနေတယ် နာနာခြင်းချင်းအပြစ်မြင်တိုင်းသွန်သင်တတ်ယုပန္တိတ်မျိုးကိုရွှေအိုးညွန်ကြသူလားသို့ဝတ္တဝစိကဆက်ဆံတတ်မြတ်မြတ်ကျိုးတွေအဲ့ဒါနောက်ကြတော့မှပဲအဲပြောပါဦးမယ်အဲ့ဒီအကြောင်းလေးအခုတော့တော့ကြာတရားဘေးရောက်သွားမှာဆိုလို့မပြောသေးဘူးဒါနဲ့နောက်သူမန္တလေးကစာသင်ပြီးပြန်သွား ပြန်သွားတော့သူ့ရွာမှာသူကြောင်းထိုင်ကြောင်းထိုင်တော့သူ့ထက်ကထီးမရှိတော့ထီးမရှိတော့သူနေပူတော့ဘောအဲနောက်ကြနေပူပြီးဖြာဖြာနာပြီးတော့လူထွက်ရအခုတော့သာသမီ2ယောက်လား3ယောက်လားရှိနေအဲထီးမရှိလို့ဘလို့နေအပူခံရတာနေပူခံရတာဒီ ရန်ကုန်နဲ့နီးနီးပါပဲအခုရှိနေတာဒါပေမဲ့သူကဘုန်းကြီးတွေတနှစ်ငယ်တယ်အခုသူကတကယ်လူအိုကြီးဖြစ်နေပင်မနာကိုလူအိုကြီးဖြစ်နေဒါပေမဲ့အခုတော့တော့ဘုရုံးကပြောတာဆိုတာကျေးဇူးတော့သိဖို့တော့ပြန်ရပါပြီ။ကျွန်တော်ငါကောင်းခြင်းလို့ပြောတာပဲ။ငါမိုက်တာပဲ။ဒါကခုတော့သိနေပါပြီ။ဒီလဲလာပါတယ် အဲတော့မြတ်စွာဘုရားတဲ့သူနဲ့ခတ်တာကအဲ့လိုအပြောခံရတာမဟုတ်ဘုန်းကြီးလည်းအဲ့လိုပြောခံရဒီတော့မြတ်စွာဘုရားကသူနဲ့ခတ်တာနင်းမှားနေပြီနင်းအထင်ကြီးတဲ့ဒီဆရာကြီးကောရခတ္တိယဆိုတာဒီကနောက်9ရက်မြောက်တဲ့အခါကျတော့သူသဘိုးနဲ့မိသေးမှာ သေပြီးတဲ့အခါကျတော့သူ့အလောင်းကိုချဖို့ရအတွက်သူ့တပည့်တွေကပြိမ့်မြက်မရှိရသင်္ချိုင်းကိုချဖို့လိုက်ရှာပြီးတော့ဟိုဆွဲဒီဆွဲနဲ့ဆွဲတာဆွဲခံရတယ်အဲသေးတဲ့အခါကျတော့ဗာပြိတ်တာဆိုလိုက်အဲ့ဒါသူသွားဖြစ်မယ်မြတ်စွာဘုရားဟောတယ်အဲ့ဒါလဲသူနဲ့ခတ်တာမယုံမနာလိုလို့ပဲပြောတော့ အဲမင်းမှတ်တာညဇာပြခိုင်းတာနောက်သူကအဲ့ဒီဆရာကြီးအကြောင်းပဲသူကစုံစမ်းခုနှစ်ကြာသိမယ်ဆိုတော့တပည့်တကယ်ပဲခုနှစ်ကြာသဘိုးနဲ့ပြီးသေးတာအဲသေးတယ်ဆိုတော့သူသွားတော့ဟုတ်တယ်သေးတာအဲ့တော့မြတ်စွာဘုရားကဟိုတုန်းကလည်းပြောလိုက်တာမင်းသူ့ခေါင်းကိုခောက်ပြီးတော့အသေးကောင်ရဲ့ခေါင်းခောက်ပြီးတော့မေးကြည့် အဲ့ဒီအသေးကောင်ကစကားထပြောလိုက်မယ်သူပဲဗာပြိတ်တာဖြစ်နေတယ်ဆိုတာအဲ့ဒါနဲ့အဲ့သူနဲ့ခန္ဓာအသေးကောင်ကြီးကခေါင်းသွားခေါက်ပြီးမင်းဘယ်ရောက်နေလဲဆရာကြီးဘယ်ရောက်နေလဲလို့မျိုးတော့ဟိုအမေကငါပြိတ်တာဖြစ်နေတယ်အဲ့လိုပြောတယ်အဲ့ဒီကြမှာယုံလာတယ်အဲ့ဒါအသိအမြင်မှားဆိုရစွဲရတာနဲတာမဟုတ်အဲ့ဒါကိုဒိဋ္ဌိဥပါဒံခေါ်တယ် အသိအမြင်မှားဆွဲဆွဲတာခုနဟာကသီလပတ္တဥပါဒံပေါ်လေနွားခွေးအကျင့်ကိုကျင့်ခြင်းအပြင်သန္တရာဝကလွတ်မြောက်နိုင်တယ်လို့ဆွဲလန်းတဲ့အမှားအမြင်မှားအသိမှားကိုဆွဲလန်းတာသီလပတ္တဥပါဒံ now ဒီခန္ဓာကိုယ်နဲ့စိတ်ကိုတည်မြဲတဲ့ထင်ပြီးပုဂ္ဂိုလ်သတ္တဝါငါဆိုတာရှိတယ် မပြင်းမစည်းပဲတည်မြဲနေတဲ့အသက်ဝိညာဉ်လေးခန္ဓာကိုယ်ထဲမှာရှိတယ်။သိတဲ့အခါဒီဝိညာဉ်လေးကခန္ဓာကိုယ်ကထွက်သွားပြီးနောက်ဘဝဥသွားတယ်နဲ့အဲဒါလိုယူမတဲ့ယူမကတော့အတ္တဒိဋ္ဌိမပြင်းစည်းပဲတည်မြဲနေတဲ့အသက်ဝိညာဉ်အတ္တရှိတယ်လို့ယူဆတဲ့အသိမှမြင်ပါအဲအဲ့ဒါအတ္တဒိဋ္ဌိသူ့ဆွဲပြန်လဲအဲ့ဒါဒိဋ္ဌုပါဒမယ်ဒီတော့ မြတ်စွာဘုရားကထင်ရှားတဲ့အသည့်အမြင်မှားဆွဲသုံးခုကိုသူတို့ကထင်ရှားလွန်းလွန်းလို့ဆွဲဆွဲတာများလွန်းလွန်းလို့မြတ်စွာဘုရားအထည့်ပြောထားတယ်အဲ့ဒီသီလပတ္တဥပါဒံအလေးအကျင့်များဖြင့်သာသနာ့ဘုကလွတ်စေနိုင်တယ်ဆိုရယ်ယူဆတဲ့အယူဆဆွဲတာသီလပတ္တဥပါဒံ မပြတ်မစီပဲတည်မြဲနေတဲ့ပုဂ္ဂိုလ်သတ္တဝါအသက်ဝိညာဉ်အတ္တရှိတယ်လို့ဆိုတဲ့အသိမှအမြင်မှဆွဲတာကအတ္တဝါဒဥပါဒံသီလပဒဥပါဒံအတ္တဝါဒဥပါဒံသီလပဒဥပါဒံကိုသီလနဲ့သီလပဒနဲ့ဥပါဒံနဲ့ရောဆိုလိုက်တော့သီလပတုပါဒံဖြစ်သွားတယ်အတ္တဝါဒနဲ့ဥပါဒံနဲ့ရောပြောလိုက်တော့အတ္တဝါဒုပါဒံ နောက်အဲ့ဒီနှစ်ခုမှတစ်ပါးကြံတဲ့အသိမှအမြင်မှတွေအများကြီးရှိသေးတယ်အဲ့ဒါတွေကိုတော့မြတ်စွာဘုရားကဒိဋ္ဌိဥပါဒံဒိဋ္ဌုပါဒံလို့ဒီလိုပဲသမညမိတ်အဲ့ဒါကဘလို့ဆွဲတာလဲဆိုဟိုမြတ်စွာဘုရားလက်ထက်ကဒိဋ္ဌိဆရာကြီး6ယောက်အနက်ကတယောက်ဖြစ်တဲ့ အဇိတကေတကမ္မလဆိုတဲ့ဒိဋ္ဌိဆရာကြီးသူဆွဲပုံကအများဆွဲပုံနဲ့တူတဲ့အတွက်အဲ့ဒါမြတ်စွာဘုရားထဲမိတ်တာသူ့နာမည်ကတော့အဇိတပဲတဲ့ဒါပေမဲ့သူကသဘင်ကိုကပလာရက်ပြီးတော့သူကဝတ်တယ်ခြုံတယ်တဲ့ဒါကြောင့်မလို့အဇိတကေတကမ္မလလို့သူခေါ်တယ်တို့တို့ဆိုတော့အဇိတဆရာကြီး အသူယူရာကနတ္ထိဒိဏတဲ့ပေကံလှူဒန်းခြင်းလှူဒန်းခြင်းကြောင့်အကျိုးမရဘူးပေကံခြင်းကြောင့်လည်းအကျိုးမရဘူးလှူဒန်းခြင်းကြောင့်လည်းအကျိုးမရဘူးနတ္ထိရိဋ္ဌံရစ်ပူဇော်တယ်ဆိုတော့အကြီးအကျယ်လှူဒန်းခြင်းကြောင့်လည်းဘာအကျိုးမှမရဘူးနတ္ထိဟုတ္တဧည့်သည်ကိုဧဝပြုခြင်းကြောင့်လည်းဘာအကျိုးမှမရဘူး နတ္ထိသုက္ကတဒုက္ကတာနံကာမနံဖလံဝိပါကောကုသိုလ်အကုသိုလ်တို့ရဲ့အကျိုးရဲ့အကျိုးဆက်ဆိုတာလည်းမရှိဘူးအဲ့တော့ကုသိုလ်အကုသိုလ်တို့ရဲ့အကျိုးရဲ့အကျိုးဆက်မရှိဘူးဆိုတော့အကျိုးမရှိဘူးဆိုတော့ကုသိုလ်အကုသိုလ်လည်းမကွဲတော့ဘူးပေါ့လှုပ်ချင်တာလှုပ်လှုပ်ရုံမျှပဲဘာမှကောင်းကျိုးဆိုးကျိုးမရှိဘူးပေါ့နတ္ထိသုက္ကတဒုက္ကတာနံကာမနံဖလံဝိပါကော နတ္ထိအယံလောကောနတ္ထိပရောလောကောဒီလောကဆိုတာလည်းမရှိဘူးတခြားလောကဆိုတာလည်းမရှိဘူးအဲ့ဒါကတော့ဆိုလိုတာကဒီလောကကလူတွေသေလို့ရှိရင်သေပြီးရင်တခြားလောကရောက်ဖို့ရတခြားလောကဆိုတာမရှိဘူးတခြားလောကကလူတွေနတ်မြမအစာရတဲ့လောကကလူတွေသေပြီးရင်လည်းပဲဒီလောက ပြန်ရောက်ဖို့ရဒီလောကဆိုတာမရှိဘူးဆိုလိုတာကတော့သေပြီးရင်ပြီးရောနောက်ထပ်ဘာမှမဖြစ်တော့ဘူးဒီလောကဆိုတဲ့လူဘုံငါလူတွေလည်းသေပြီးပြီးရောနောက်ဘဝဘာမှမဖြစ်တော့ဘူးပြတ်သွားပြီတခြားလောကခေါ်တဲ့တရိษံဘုံပြိတ္တာဘုံသူရကဲဘုံနတ်ဘုံမြမဘုံဆိုတဲ့အဲ့ဒီလောကကပုံကိုယ်တွေလည်းပဲ သူတို့အဲ့ဒီလောကကသိပြီးရင်ပြီးတော့ဘယ်မှမရောက်ဘူးဒါသူ့ကိုဘာခေါ်လဲဆိုတော့ဥစ္စေဒဝါဒခေါ်တယ်ဥစ္စေဒဒိဋ္ဌိပြတ်စဲအယူမှာဒီကသိပြီးရင်ပြီးတော့နောက်ဘာမှမဖြစ်ဟိုဘက်ကလူတွေလည်းသူတို့ဟိုဘက်ဘဝကသိပြီးရင်ပြီးတော့နောက်ဘာမှမဖြစ်ဖြစ်เสียမရှိအဲ့ဒါကိုပြတ်စဲအယူမှာလို့ခေါ်တယ်ဥစ္စေဒဒိဋ္ဌိ ဒါလည်းဒိဋ္ဌိဥပါဒာနတ္ထိမာတာနတ္ထိပိတာအမေမရှိဘူးအဖေမရှိဘူးပဲအဲ့ဒါလည်းအမေမရှိဘူးအဖေမရှိဘူးလို့ဆိုတော့လည်းပဲအဲ့ဒါကတို့တို့သူပြောတာအမေမရှိဘူးဆိုတာအမေကိုကောင်းကောင်းကောင်းကောင်းမွန်ပြုစုခြင်းကြောင့်အကျိုးမရဘူးအမေကိုမကောင်းတဲ့အောင်ပြုစုခြင်းကြောင့်လည်းအကျိုးမရဘူး အဖေကိုကောင်းကောင်းပြုစုခြင်းကြောင့်လည်းအကျိုးမရဘူးအဖေကိုမကောင်းတရားပြုစုခြင်းကြောင့်လည်းအကျိုးမရဘူးအဲ့လိုဆိုလို့တယ်နတ္ထိလောကေဩပပါတိကဒီဘဝသေပြီးရင်ဒီဘဝကနောက်ကပ်ကပ်ဘဝတစ်ခုဖြစ်တယ်ဆိုတာဒါမဟုတ်ဘူးသေပြီးရင်ပြီးရောနတ္ထိလောကေသမက္ကတာသမပฏิပန္နာသမနာဗျမနာလောကမှာ ကောင်းမွန်မှန်ကန်စွာကျင့်လို့ပို့လို့ဒီလောကဟိုလောကသိတဲ့ပုဂ္ဂိုလ်တွေတရားသိတဲ့ပုဂ္ဂိုလ်တွေဆိုတာဒါလည်းမရှိပါဘူး။ဘာနာကောင်းမွန်မှန်ကန်စွာကျင့်တယ်ဆိုတဲ့လူလည်းမရှိဘူး။ကျင့်တယ်ဆိုတာဒါအမှားတွေလုပ်နေတာ။အဲသူတို့သိတယ်ဆိုတာလည်းမဟုတ်ဘူး။အဲသူဟာအကုန်လုံးမဟုတ်တာကြီးပဲ။အဲ့ဒါကိုဒိဋ္ဌိဥပါဒံလို့ ဒိဋ္ဌိဥပါဒံဆိုတာအသိအမြင်မှားနေတာကိုဆွဲလန်းတာတနည်းအသိအမြင်မှားလျက်ဆွဲလန်းတာဒိဋ္ဌုပါဒအဲ့ဒါကိုကျမ်းဂန်မှာတော့တသဝတ္ထုကမိစ္ဆာဒိဋ္ဌိလို့အဲ့လိုခေါ်ပြတယ်အကြောင်း10ပါးရှိတဲ့အယူပါအကြောင်း10ပါးကကုသိုလ်ရဲ့အကျိုးမရှိအကုသိုလ်ရဲ့အကျိုးမရှိပေးလူချင်းကြောင့်အကျိုးမရှိ အကြီးအကျယ်လှူခြင်းကြောင့်လည်းအကျိုးမရှိအဝတ်ပြုခြင်းကြောင့်လည်းအကျိုးမရှိဒီလောကကတခြားလောကရောက်တယ်ဆိုတာမရှိဘိုလ်လောကကဒီလောကရောက်တယ်ဆိုတာလည်းမရှိအကုန်လုံးသေတာနဲ့ပြီးရောသေပြီးတာနဲ့နောက်ဘဝမှာဖြစ်တယ်ဆိုတာတက်တာလည်းမရှိဘူးလောကမှာကောင်းကောင်းကောင်းမွန်မှန်ကန်စွာကျင့်တယ်ဆိုတဲ့ပုံကိုယ်တွေလည်းမရှိဘူးကျင့်လို့သိတယ်ဆိုတဲ့ပုံကိုယ်တွေလည်းမရှိဘူးအဲ့ဒါ လူသေးရဲ့နဲ့ခန္ဓာကိုယ်ကပထဝီဓာတ်ကမြေကြီးဖြစ်သွားတာပဲတဲ့ပထဝီဓာတ်ကပထဝီဓာတ်ထဲပြန်ရောက်သွားတာခန္ဓာကိုယ်ကအာဘောဓာတ်ကလည်းမြေကြီးတဲ့ရေထဲပြန်ရောက်သွားတာအာဘောဓာတ်ပဲပြန်ဖြစ်သွားတာတေဇောဓာတ်ကလည်းတေဇောဓာတ်ပဲပြန်ဖြစ်သွားတာဝါယောဓာတ်ကလည်းဝါယောဓာတ်ပဲပြန်ဖြစ်သွားတာဘယ်မှရောက်တာမဟုတ်ဘူးလွယ်လိုက်တာတော့နော် ယူဆသိမြင်မှုရမလွယ်ဘူးလားလွယ်လိုက်တာအဲသေပြီးရောလူရဲကတော့သေမြေကြီးဖြစ်ပေါ်တာပေါ့အဲ့ဒီသဘောပေါ့အဲ့ဒါကိုဒိဋ္ဌိဥပါဒံခေါ်တယ်အသည့်အမြင်မှားဆွဲလမ်းမှုအသည့်အမြင်မှားလျက်ဆွဲလမ်းအသည့်အမြင်မှားမှုကိုဆွဲလမ်းနေမှုဘာသာအဲ့တော့ဥပါဒံ၄ပါးထဲမှာ တပားကตายတတ်မဲ့ဆွဲဆွဲတယ်ကာမဥပါဒအစင်းလေးသဘောကြလိုက်အလံလေးသဘောကြလိုက်အနံလေးသဘောကြလိုက်အရသာလေးသဘောကြလိုက်အဝတ်လှလာလေးသဘောကြလိုက်အစာရည်သည်ဖြင့်အစင်းသာနာရသာအစုံကာမဘုံကိုตายတတ်မဲ့ဆွဲဆွဲတာဟုကာမဥပါဒကာမဥပါဒနောက်ခုန၃မျိုးကတော့ အသိအမြင်မှဆွဲဆွဲတာခုနပြောတဲ့ခွေးနွားအကျင့်သို့မဟုတ်ဒီအလေအကျင့်များဖြင့်သန္တရာဝကလွတ်နိုင်တယ်ဆိုတဲ့သီလပတ္တပရမသဒိဋ္ဌိမပြတ်မစည်းပဲတည်မြဲနေတဲ့ယုတ်ခန္ဓာအအသက်ဝိညာဉ်အတ္တဆိုတာရှိတယ်လူဆိုတာရှိတယ်ဆိုတဲ့အတ္တဒိဋ္ဌိနောက်တစ်ခါအခုပြောခဲ့တဲ့ ကောင်းမှုမကောင်းမှုရဲ့အကျိုးမရှိလူသေးရင်ပြီးရောနောက်ထပ်ဘာမှမဖြစ်ဘူးဆိုတဲ့အယူဆအဲ့ဒါတွေကအဲ့ဒီသူမျိုးကအသိအမြင်မှားဆွဲအကုန်လုံးသုံးမျိုးလုံးဟာဒိဋ္ဌိပဲဒါဥပါဒံက၄မျိုးရှိတယ်ကာမှုပါဒံဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါဒုပါဒံအဲ့ဒီ၄မျိုးမှာကာမှုပါဒံက ตายာတတ်မဲ့ဆွဲဆွဲတယ်ယံနဲ့၃မျိုးကအသိအမြင်မှားဆွဲဆွဲတယ်အဲ့ဒါကဘာကိုဆွဲတယ်လဲဆိုခန္ဓာ၅ပါးကိုဆွဲတာဒါကြောင့်မလို့ခန္ဓာ၅ပါးဟာဥပါဒံတရားတွေရဲ့ဆွဲเสียဖြစ်လို့ဥပါဒံနဲ့ခန္ဓာလို့ခေါ်တယ်။ကိုင်းလိုက်ဆိုဆွဲလန်းเสียအစုတရား ဥပါဒာနဲ့ခန္ဓာ၅ပါးဆိုသည်မှာဥပါဒာနဲ့ခန္ဓာ၅ပါးဆိုသည်မှာယုတ်တရားအစုရူပခန္ဓာခန္ဓာမှုတရားအစုဝေဒနာခန္ဓာမတ္တမှုတရားအစုပညာခန္ဓာစေသောပြုလုပ်အာထုမှုတရားအစုသင်္ခါရခန္ဓာ သိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည်ဆွဲလန်းစရာအစုတရားဥပါဒာနဲ့ခန္ဓာ၅ပါးဆိုသည်မှာယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာ မှတ်သားမှုတရားအစုသိဉ္ဇခန္ဓာစေသောပြုလုပ်အာထုတ်မှုတရားအစုသင်္ခါရခန္ဓာသိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည်သိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည်သို့ ဆွဲလန်းစရာခန္ဓာ၅ပါးကိုဆွဲလန်းတတ်တဲ့တရားတွေကဆွဲလန်းတယ်အဲ့ဒီဆွဲလန်းတတ်တဲ့တရားက၄ပါးဆွဲလန်းတတ်တဲ့တရားကိုဥပါဒံလို့ခေါ်တယ်ကာမှုပါဒံဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါဒုပါဒံအတိဘယ်ကပြောပြီးပြီမဟုတ်လား ကိုင်းလိုက်ဆိုဆွဲလန်းတတ်သောဥပါဒံတရား၄ပါးဆိုသည်မှာဆွဲလန်းတတ်သောဥပါဒံတရား၄ပါးဆိုသည်မှာကာမုပါဒံဒိဋ္ဌုပါဒံသီလပတုပါဒံသီလ အတ္တဝါဒုပါဒံတို့ဖြစ်ပါသည်ဆွဲလန်းတတ်သောဥပါဒံတရား၅ပါးဆိုသည်မှာကာမုပါဒံဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါဒုပါဒံတို့ဖြစ်ပါသည် ဆို ပဒနာဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သနည်းမာစီဆရာတော်ဘုရားရဲ့ဆောင်ပုဝိပဿနာဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သနည်း စေတံတရားငါခန္ဓာငါခန္ဓာမန်စွာရှု၍ဖြစ်သည်မန်စွာရှု၍ဖြစ်သည်ဆွေလန်းစရာစေတံတရားငါခန္ဓာငါခန္ဓာမန်စွာရှု၍ဖြစ်သည် အကျိုးမှာထိုခန္ဓာဘယ်ခါရှုရပါသနည်းဘယ်အကျိုးမှာထိုခန္ဓာဘယ်ခါရှုရပါသနည်း စွဲဖို့ရာမစွဲဖို့ရာဖြစ်ဆဲမှာဖြစ်ဆဲမှာမှန်စွာရှုရပါသတည်းမှန်စွာရှုရပါသတည်းမစွဲဖို့ရာမစွဲဖို့ရာဖြစ်ဆဲမှာဖြစ်ဆဲမှာမှန်စွာရှုရပါသတည်း ဖြစ်ခိုက်မရှုဖြစ်ခိုက်မရှုယုံနံစုယုံနံစုဆွဲမှုဝင်ရောက်သည်ဆွဲမှုဝင်ရောက်သည်ဖြစ်ခိုက်မရှုဖြစ်ခိုက်မရှုယုံနံစုယုံနံစုဆွဲမှုဝင်ရောက်သည် ဖြစ်တိုင်းမှရှုဖြစ်တိုင်းမှရှုယုံနံစုယုံနံစုဆွဲမှုကင်းပြောက်သည်ဆွဲမှုကင်းပြောက်သည်ဖြစ်တိုင်းမှရှုဖြစ်တိုင်းမှရှုယုံနံစုယုံနံစုဆွဲမှုကင်းပြောက်သည်ဆွဲ ပဿနာဉာဏ်ဖြစ်အောင်ဘာကိုရှုရတယ်လဲဥပါဒါနဲ့ခန္ဓာ၅ပါးကိုရှုဟုတ်လားဥပါဒါနဲ့ခန္ဓာ၅ပါးဆိုတာစာပြောတရားပြောတဲ့တဲ့အရက်ပြောပြောရင်ဘာပြောတာခန္ဓာကိုယ်နဲ့စိတ်ဟုတ်ကဲ့လားခန္ဓာကိုယ်နဲ့စိတ်ပဲအဲ့တော့ခန္ဓာကိုယ်မှာဖြစ်သမျှမလွန်အောင်ရှုရမယ်စိတ်မှာဖြစ်သမျှ မလွတ်အောင်ရှိရမယ်မရှုမိဘူးလွတ်သွားရင်တော့ကိလေသာဝင်မယ်ရှုမိတယ်ဆိုရင်တော့ကိလေသာမဝင်ဘူးဟုတ်ကဲ့လားဒါကြောင့်ဒီသဘောကိုကြကြနာနာနားလေသဘောပေါက်ပြီးတော့ခန္ဓာကိုယ်မှာဖြစ်သမျှစိတ်မြဖြစ်သမျှသဘောတွေမလွတ်ရမလေးရမလတ်ရအောင်စူးစူးဆိုင်ဆိုင်စိတ်စိတ်ဆတ်ဆတ်စိတ်စိတ်ရှုမှတ်ပွားများအထောက်ကြခြင်းအပြင် ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်တစ်ဆင့်နဲ့တစ်ဆင့်ရင့်တန်လို့မဲ့ဉာဏ်ဖူဉာဏ်ဖြင့်နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။